တုတ်တန်ကျန်ခန်းကြီး7အငယ်1မှ14မမှန်သောချိန်တွင်သည်သာရဖျားဆက်ဆုပ်ရင်ရှာတော်မူပွဲမှန်သောအလေးမူကားနှစ်သက်တော်မူပွဲဖြစ်၏မာနထောင်လွှားသောအခါအဆက်ကွဲခြင်းဖြစ်တတ်၏စိတ်နှိမ်ချသော သူတို့၌ကားပညာရှိ၏ဖြောင့်မတ်သောသဘောသည်ဖြောင့်မတ်သောသူတို့ကိုပဲ့ပြင်တတ်၏ကောက်သောသဘောမူကားလွန်ကျူးသောသူတို့ကိုဖျက်ဆီးတတ်၏အမျက်ဒေါသထွက်သော ကာလ၌ စည်းစိမ်ဥစ္စာသည်အကျိုးမပေးနိုင်။ဖြောင့်မတ်ခြင်းပါရမီမူကား၊သေခြင်းမှကယ်တင်တတ်၏။ဖြောင့်မတ်ခြင်းပါရမီသည်စုံလင်သောသူတို့ကို ပဲ့ပြင်တတ်၏။မတရားသောသူမူကား၊မိမိမတရားသောအမှုအားဖြင့်ဆုံးရှုံးတတ်၏။ဖြောင့်မတ်သောသူတို့၏ဖြောင့်မတ်သောသဘောသည်သူတို့ကိုကယ်တင်တတ်၏။လွန်ကျူးသောသူတို့မူကား၊မိမိတို့အဓမ္မ၌ကျော့မိတတ်ကြ၏။ သို့သောသူသည်သေသောအခါမျောလင့်ခြင်းပြတ်တတ်၏မတရားသောသူသည်တောင့်တခြင်းသည်လည်းပြတ်တတ်၏ဖြောင့်မတ်သောသူသည်ဒုက္ခတွေကထွက်မြောက်၍သူကိုယ်စားမတရားသောသူခံရ၏အာရမလူသည်မိမိနှုတ်ဖြင့်မိမိအိမ်နီးချင်းကိုဖျက်တတ်၏တရားသောသူမူကားပညာအတတ်အဖြင့်အမှုလွတ်တတ်၏တရားသောသူသည်ကောင်းစားသောအခါတစ်မျိုးလုံးဝမ်းမြောက်ခြင်းရှိ၏မတရားသောသူသည်ဆုံးရှုံးသောအခါမူကားကြွေးကြော်ခြင်းရှိ၏ တရားသောသူသည်ကောင်းကြီးပေးသောအားဖြင့်သူ၏နေရာမြို့သည်ချီးမြှောက်ခြင်းသို့၎င်း၊မတရားသောသူ၏နှုတ်ဖြင့်ဖြိုဖျက်ခြင်းသို့၎င်းရောက်တတ်၏။ပညာမဲ့သောသူသည်မိမိအိမ်နီးချင်းကိုမထီမဲ့မြင်ပြုတတ်၏။ဥာဏ်ကောင်းသောသူမူကား၊တိတ်ဆိတ်စွာနေတတ်၏။လည်၍စကားများစွာပြောတတ်သောသူသည်လျှို့ဝှက်အပ်သောအရာကိုဘော်ပြတတ်၏။သစ္စာစောင့်သောသူမူကား၊ဝှက်ထားတတ်၏။အကြံပေးနိုင်သောဥာဏ်မရှိလျှင် ပြည်သားတို့သည် ရှုံးတတ်၏။အကြံပေးနိုင်သောသူအများရှိလျှင်မူကား၊ဘေးလွတ်တတ်၏။15အကျွမ်းဝင်သောသူ၏အမှု၌အာမခံသောသူသည် အလွန်နာလိမ့်မည်။လက်ဝါးချင်းရိုက်သောအမှုကိုမုန်းသောသူမူကား၊စိုးရိမ်စရာမရှိ။16နှစ်သက်ဘွယ်သော မိန်းမသည်ဂုဏ်အသရေကို၎င်း၊ခွန်အားကြီးသောယောက်ျားသည်စည်းစိမ်ကို၎င်းရတတ်၏။ တနာတတ်သောသူသည်မိမိကိုယ်၌ကျေးဇူးပြုတတ်၏။ကြမ်းကြုတ်သောသူမူကား၊မိမိကိုယ်ကိုပင်နှောင့်ရှက်တတ်၏။မတရားသောသူပြုသောအမှုသည်အမြဲမတည်တတ်။ဖြောင့်မတ်ခြင်းတရားမျိုးစေ့ကိုကြဲသောသူမူကား၊မြဲမြံသောအကျိုးကိုခံရလိမ့်မည်။ဖြောင့်မတ်ခြင်းတရားသည်အသက်ရှင်ခြင်းနှင့်ဆိုင်သကဲ့သို့၊ဒုစရိုက်ကို လိုက်ရှာသောသူသည်လည်းမိမိသေခြင်းတိုင်အောင် လိုက်ရှာတတ်၏။သဘောကောက်သောသူတို့ကိုထာဝရဘုရားစက်ဆုပ်ရွံရှာတော်မူ၏ ဖြောင့်မတ်သောလမ်းသို့လိုက်သောသူတို့ကိုကားနှစ်သက်တော်မူ၏လူဆိုးတို့သည်အသင်းဖွဲ့တော်လဲအပြစ်ဒဏ်နှင့်မလွတ်ရကြဖြောင့်မတ်သောသူတို့၏အမျိုးနွယ်မူကားလွတ်ရ၏တမာတိမရှိ အစင်းလှသောမိမသည်ဝက်မနှကောင်းပြား၌တက်သောရွှေတစားနှင့်တူ၏ဖြောင့်မတ်သောသူသည်မြတ်သောအရာကိုသာတောင်းတတတ်၏မတရားသောသူမျှော်လင့်သောအရာမူကား ဒေါသအမျက်နှင့်ဆိုင်သည်စွန့်ကြဲတော်လဲဥစ္စာတိုးပွားတတ်သောသူရှိ အထောက်မတန်ဆုသိမ်း၍ဆင်းရဲခြင်းသို့ရောက်တတ်သောသူလည်းရှိစွန့်ကြဲတတ်သောသူသည်ကြွယ်ဝလိမ့်မည်သူတစ်ပါးကိုရေလောင်းသောသူသည် ကိုယ်တိုင်ရေလောင်းခြင်းအကျိုးကို ခံရလိမ့်မည်စပါးကိုတူထားသောသူသည်လူများကျင့်ဆဲခြင်းကို ခံရလိမ့်မည် ရောင်းချသောသူ၏ခေါင်း၌မူကားကောင်းကြီးမင်္ဂလာရှိလိမ့်မည် ကောင်းသောအရာကိုကြိုးစား၍ရှာသောသူသည်ယေရှုကိုခံရလိမ့်မည်။သူအကျိုးကိုဖျက်ခြင်းကရှာကြံသောသူမူကားကိုအကျိုးဖျက်ခြင်းရှိလိမ့်မည်။မိမိစည်းစိမ်ကို ကိုးစားသောသူသည် ရှုံးလိမ့်မည်။ဖြောင့်မတ်သောသူမူကားတစ်ခက်ကဲ့သို့စိမ့်လန်းလိမ့်မည်။မိမိအိမ်ကိုနှောက်ယှက်သောသူသည်လေကိုအမွေခံရလိမ့်မည်။မိုက်သောသူသည်လည်းလိမ္မာသောသူထံ၌ကျွန်ခံရလိမ့်မည်။ဖြောင့်မတ်သောသူတီးသော အသီးသည်အသက်ပင်အသီးဖြစ်၏ သူတပါးတို့၏စိတ်ဝိညာဉ်ကိုရသောသူသည်လည်းပညာရှိဖြစ်၏။ဖြောင့်မတ်သောသူသော်လည်းမြေကြီးပေါ်မှာအပြစ်ဒဏ်ကိုခံရ၏။မတရားသောသူနှင့်အပြစ်ထင်ရှားသော သူကိုမူကားအဘယ်ဆိုဘွယ်ရာရှိသနည်း